အတော်2535ခုကောဇာတက္ကရီ1353ခုနှစ်ဘုဒ္ဓဟေမန္တဆောင်းလရာသည်နတ်တော်လာဇန်6ရက်နေ့ည6ရက်နော်9ရက်လားတက္ကကြီးပြီကိုမဲ့နတ်တော်လာဇန်9ရက်နေ့ညရန်ကုန်တိုင်းရန်ကုန်မြို့ ကျေးဇူးတော်ကျမကြီးဆရာတော်ဘုရားဤသာသနာ ပြုတော်မူရာသာသနာရိပ်သာ၌52ကြိမ်မြောက်ဩဝါဒခံယူပူဇော်ပွဲတွင်ဟောကြားသည့်ဝိပဿနာအကျိုးချစ်မြတ်လို့တရားဒေသနာတော်ယနေ့ဘုန်းကြီးတို့ဟောနာကြည်ညိုကြမှာကဗာတရားပါလေဝိပဿနာတရားအဓိကထားကြတဲ့ ဆရာတော်ဘုရားကြီးတပည့်သားမိဖြစ်ကြတဲ့ပုဂ္ဂိုလ်တွေအားအရှင်းချင်းကုသိုလ်တရားအမြင့်ဆုံးဖြစ်သောဝိပဿနာတရားတို့တရားအားထုတ်ခြင်းဖြင့်ရရှိသော အကျိုးရလဒ်တွေကိုခဏဘုန်းကြီးတော်ဟောနာကြည်ညိုသရာပွားကြရမှာဖြစ်တယ်။အဲဒီလိုဟောနာကြည်ညိုသရာပွားကြမှာဖြစ်တဲ့အတွက်ဒါကြောင့်တရားတော်ပိုင်ရှင်မြတ်သခင်ကြီးကျေးဇူးကုန်အနန္တကို အာယုံပြင်းမမြောချကဘုန်းကြီးများကဝစီဝန္ဒနာနှုတ်နဲ့ရှ िख ောပူဇော်ပါမယ်။သကာဓကမသူတော်တင်များကကာယဝန္ဒနာဆိုတဲ့ကိုဖြင့်လက်ဟုတ်ချီမို့ရှ िख ောအာယုံယူကြပါ။အနေကဂုဏသံပါဏံတိလောကေကိတိပြာပိကံ ဗုဒ္ဓဓမ္မေဇာသွာခတံသံဃာနတဝါရှိနောရတအနေကကုဏသံပါဏံတဝမကမြလာဥဒ္ဓောရောပြချင်းမွေမကုံနိုင်လောက်အောင်အလုံးစုံသောကျေးဇူးတော်အစုံကုန်တော်ပေါင်းတို့နှင့်ပြည့်စုံတော်မူပေထသော ဒီလောကေတာတောကသသင်္ခါရဟုသုံးဝါကွယ်ပြသုံးပါသောလောကကြီးအတွင်း၌ဒီလောကေကာမရူပအရူပဥဘဝသုံးဓပုံသုံးရ၌ဒေတိပြပေကံတရိယနာသင်ပြမွေထုံလုံးစုံမကျွင်ကြောစောခြင်းရှိတော်မူပါပေထသော ဗုဒ္ဓင်္ဇာသီလောညာအမွန်ထားရသည်ဖရာမြတ်စွာထိုယတနာကို၎င်းသွားခါတမယမြတ်စွာထိုဆရာသည်ကာယကျူရေရွှေနှုတ်ဖွင့်၍သင်တင်ကြောင်းရာကောင်းစွာဟောကြားတော်မူအပ်ပါပေသောဓမ္မေသမကပလာမြတ်မှသည် နိဗ္ဗာန်ပရိယာမြတ်ခြင်းဘောဆေဘာတော်တရားတော်မြတ်ကို၎င်းဤတော်ရတန်ဒေဝဗုဒ္ဓကိလေသာကစာသည်များဖြစ်မှငါအင်ကို အောင်မြင်တော်မူညာရှင်တော်မြတ်ဖရာဤရွေရင်တော်နှင့်သာတော်စဉ်ဖြစ်တော်မူပေသောတာငေဇမကတလေးယောက်ဖလတလေးယောက် ရှေးအောင်များစွာရိယာနေယကိုရှိတော်မူကြသည့်သမုဒိတွင်ညာသံဃာတော်ကို၎င်းမယံ52ကြိမ်မြောက်ကျေးဇူးတော်ရှင်မာကြီးဆရာတော်ဘုရားကြီးဩဝါဒခိုင်ပူဇော်ပွဲရှင်တွယ်ကျင်းပါတပိတကဒကမတို့သည်ဝန္ဒေဝန္တာမဥဒ္ဓဗုဒ္ဓဂုံတုဓမ္မဓမ္မဂုံတု သံဃာသံဃာဂုဏုဆရာဆရာဂုဏုစိတ်စုလိုမောဤနူလာစွာရှိခိုးကြောကြပါကုန်မိဖယားတရားတရားသံဃာယရဏသုံးပါးဥဒိဋ္ဌာ၍ ဘုန်းကြီးတို့ပူဇော်ပွဲဓမ္မသဘင်တရားပလင်ဖွင့်လှစ်ပြီးတဲ့အခါမှာယနေ့ကဘာကလေးလာရှာဖွေပြီးတော့တမိုးထားကြတာကဝိပဿနာတရားအမေရိကန်ယူရီးယားဒီယိုကမော်ရီးယားလာအိုဂျပန်နိဘောပြည်နဲ့အင်္ဂလာရှာအဖရိကရောပအမေရိကရှမ်းကချင်းကရင်ကယားမွန်ရခိုင်မြန်မာမကြား ဘဝငြိမ်းချမ်းရမန်းကိုရှားကြံကြတဲ့အခါကာလ၌ယောဝတ္ထုများဖြင့်ချမ်းသာမှု အတိအကျအရှင်းအမှန်ရှာမရလို့နာမိုင်းဆိုင်ရာကနေ့ဝိပဿနာဓမ္မဘက်သို့ကဘာလူထုများစွာခြေဦးလဲပြီးတကားလစုံစမ်းရှာဝေလာခဲ့ကြပါ။ဒါကြောင့်နိုင်ငံရာချာမျိုးကောင်းသားသမီးတို့တတွေဟာ အမိမြန်မာပြည်သို့၎င်းသို့မဟုတ်သူတို့ရဲ့ဌာနေသို့၎င်းအသဘာအပြန်ဆိုသလိုပဲသူတို့ကိုယ်တိုင်ဒီမှာလာလို့ဒီမှာဆရာတော်တန်ဃာတော်ပြေကိုနိုင်ငံရာချသို့ပြင်လျောက်ပြီးတော့အင်မတန်တောက်ပြောင်ဓမ္မိုးရှိတဲ့ဝိပဿနာတရားတွေကျူးပန်းနေကြတယ်ဆိုတာဘုန်းကြီးတို့ပြိဿအသိပါပဲမှန်ရလားပြိဿမှန်ပါပါ ဒါကြောင့်လည်းဘုန်းကြီးတို့ဒါနသီလသမ္ပဒဝိပဿနာဆိုတဲ့ကုသိုလ်၄မျိုးဝေလာမသုတ်တာမဒါနာကုသိုလ်တသီလကုသိုလ်ကမြတ်တဲ့သားရဲ့သီလကုသိုလ်တဲ့သမထကုသိုလ်ကမြတ်တဲ့သားရဲ့သောသမထကုသိုလ်တဲ့ဝိပဿနာကုသိုလ်ကမြတ်တဲ့သားရဲ့လောကီနယ်ဘက်မှာဖြင့်ဝိပဿနာကုသိုလ်ဟာအမြတ်ဆုံးပဲ လောကီနယ်ဘက်မှာပါကုသိုလ်များဆုံးပါလေအေးဒါကြောင့်ဝေလာမသုတ်တာမှာဘုန်းကြီးတို့လည်းအသိပေးခဲ့ပါတယ်။ဒါရင်ဆိုကြည့်ရတို့ယောဂီများမရှိခြင်းကုသိုလ်ရှင်ခြင်းမြင်ရာတွင် စွမ်းကြောင်းအလူသီလပွားမေတ္တာကုသိုလ်စုပုံထားအနေစာချင်းညာဓမ္မတွင်250 60စိတ်လင်စိတ်မြပင်မမိညာစိတ်မြပင် အမှန်ကုသိုလ်မြတ်ဆုံးထားမိဘဇံဝေမြရှင်မေနောက်ဆုံးမိန်နဲ့အင်းငါ့ကိုချစ်ရင်ရှုမှတ်ပွားဘုရားပွင့်ယူနှစေသာ တို့တသက်လျာပြုခဲ့တဲ့ဒါနာသီလသမထတို့တဲ့ကုသိုလ်၃မျိုးကိုတစ်ဖက်ကပုံထားတစ်ဖက်ကနေစဆိုတဲ့မမြဲခြင်းသဘောတရားထင်အောင် ရှုမှတ်ပွားတဲ့အမတ်တခုအဲဒီဝိပဿနာအမတ်တခုနဲ့တစ်သက်လုံးပြုခဲ့တဲ့ဒါနာသီလသမထကုသိုလ်၃မျိုး သိပ္ပံပညာရချိန်ဝင်မှတင်ပြီးတော့ထားလိုက်မယ်ဆိုရင်ဓမ္မကုသိုလ်ဘက်ကအလေးချိန်သာနေသေးတယ်ဘဘက်ကအလေးချိန်သာပါလေညီမြရင် လက္ခဏာဖြစ်အောင်ရလို့အဲဒီဓမ္မကို16စိတ်စိတ်လိုက်ပါဓမ္မစာကိုဘယ်လောက်စိတ်မလဲ16စိတ်ပါ အဲဒီ16ကို16နဲ့ပြန်ပြီးတော့မြောက်လိုက်ရင်အဖြေဘယ်လောက်ထွက်လာမလဲ256ဘယ်လောက်ပါလဲ256အဲဒီမှာ255ဒီကိုပယ်ထားတကြိမ်သောဝိပဿနာကုသိုလ်ကတစ်ဖက်မှာ ချိန်ဝင်မောတင်ဘုဒ္ဓဘက်ကတသလုံးပြုခဲ့တဲ့ဒါနာသီလသမထကုသိုလ်၃မျိုးတင်ပြီးတော့ ချိန်လိုက်အောင်မဆိုရင်အဲ့ဒီ250 60တစိတ်စာဝိပဿနာကုသိုလ်အင်အားကအချိန်စီပါလွန်မြင့်မြတ်နေသေးတဲ့အားရစရာမကောင်းဘူးလားဒါကြောင့်အဲ့ဒါနဲ့ပတ်သက်ပြီးတော့မဟာပရိနိဗ္ဗာန်သုတ်တမရသော်ဗျာမန္လာမင်းတို့၏အင်းကြီးရဲ့ကိုပင်မင်းဆုံးလိုက် မြောက်သောခေါင်းပြည့်ပြည့်ခင်းတအပ်သောတလွန်တော်ကြောင့်တောင်းတဲ့ဝဲသက်တော်80ဝါ45ရရာသွားပြရတို့ဤဓမ္မရာသဘောတရားဖြင့်အသက်5ပုံ4ပုံရောက်တဲ့အခါမှာပြိဋိဘသမေနတ်တွေနဲ့တကွရှိသည်များလူတွေအရှင်းကိုကြည်ထားပြီးတော့ ပြေရှိဥစ္စာတော်ပြည့်မြတ်စွာဘုရားကိုသက်ရှိထင်ရှားနောက်ဆုံးပူဇော်ကြပါတဲ့အရိကမဝန္နောလာအာရုံနဲ့နေတဲ့တို့မြတ်စွာဘုရားကဤတော်အာနန္ဒနာခောပြီးတော့နာခောဣတဝတအာနန္ဒသဒ္ဓဂတသကရောတိကရုံကရောတိမာနေတိပုဇေတိအပ္ပစီယတိဒီဘဝအာနန္ဒာ ဤသောပစ္စည်းလေးပါးသတိများဖြင့်ငါဘုရားကိုပူဇော်ခြင်းသည်ပူဇော်ခြင်းအစစ်မမီသေးမြာနိုခြင်းအယောအသက်ပြုခြင်းအစစ်မမီသေးယောဘေကုဝဘေကုနိဝဥပါသကောဝဥပါတိကဝဓမ္မနုဓမ္မပိပန္နောဝိဟရတိသောဝမံပုပရမယပုဇေတိဒီဝအနန္တငါဘုရားပြောပြမယ် ရာယောက်ျားဖြစ်စေရာမိန်းမဖြစ်စေမျိုးသားဖြစ်စေမျိုးသမီးဖြစ်စေအဲဒီပုဂ္ဂိုလ်တွေဟာမေလီရာမူလီတနိဗ္ဗာန်ရနိုင်ကြောင်းကောင်းမြတ်သောတတိပဒဝိပဿနာမတရားတွေဒါတွေချစ်ကြပွားများ အားထုတ်ကြမည်ဆိုပါကငါဖယားကို အစ်စ်ပူဇော်ရာ ရောက်တယ် ဒါဖြင့်ကောက်ချက်ချလိုက်တော့တရားအားထုတ်မှဖရာ အစ်စ်ပူဇော်ရာရောက်တယ်တရားအားထုတ်မှဘာပါလဲအဲဒီလိုဘုရားပရိနိဗ္ဗာန်တန်ယူတော်မူမဲ့လို့အာယုသင်္ကာရလွတ်၍ကြီးညာချက်ထုတ်ပြီးတဲ့အခါမှာတို့ဒိဋ္ဌယဟန်နဲ့အတ္တတတယဟန်ဓမ္မရမယဟန်ဓမ္မပဒပါဠိတော်မှာတဏှာကြီးပြထားတယ် ဒါပေမဲ့လို့အဲ့ဒီသုံးပါးလုံးသဘောတူဖြစ်တဲ့အတွက်ဒါရောက်စုကြည့်ပြီးတော့ပြောရမယ်ဆိုရင်ပါမပုထုဇဉ်ဟာတွေကလောကမှာဒီပတိမုနိတောတာသဗ္ဗညုပယခြင်းကိုရောမြတ်ကြီးပြိဋိဘံသံဝင်တော်မူမယ်အနာတကုံကျေစုနဲ့ပြည့်စုံတဲ့ဘုရားနဲ့လိုက်ဖက်အောင်တို့တွေဘယ်လိုများပူဇော်ရမလဲတပနာပွဲကြီးဝဲချီရှင်သာရမလဲ အဲ့ဒီတော့ဆိုရတင်သွင်းညအတိပြုကြထောက်ခံညအဲ့ဒီမှာယခုနဲ့ကဒိဋ္ဌယဟံအတ္တဒတ္တယဟံဓမ္မရမယဟံအဲ့ဒီယဟံတော့သုံးပါးကဇီဝဲလည်းမလားအစိုးလည်းမတင်သွင်းထောက်ခံခြင်းလည်းမပြုအတိပြုကြလည်းမယူဘာကြောင့်လဲဆိုရင်ဘုရားတက္ကွင်မောရာလေးသင်္ချေနဲ့ တဘာတသိမ့်ရာပါရမီတွေကိုနဲ့ထမ်းမြတ်စွာကျင့်ပွားမှဘုရားဖြစ်လာတော့အရင်မနာဓမ္မရှိတဲ့ဘုရားသည်ဒါနာအတွက်ကြောင့်လည်းပွင့်လာသည်မဟုတ်သီလအတွက်ကြောင့်လည်းပွင့်လာသည်မဟုတ် သမထအတွက်ကြောင့်လည်းပွင့်လာသည်မဟုတ်ဘာကြောင့်လဲဆိုရင်အရိပယမပွဲမိကပင်လင်ဒါနာသီလသမထကုသိုလ်တွေအစုံအလင်းရှိခဲ့ပြီးသား မှန်ရဲ့လားဒါဖြင့်ဝိပဿနာအားထုတ်ဖို့ဘုရားပွင့်လာတာသိကြရဲ့လားသိကြပါဘူးအဲဒီလိုသိကြတဲ့တွတ်တာကြောင့်ဝိပဿနာတရားအားထုတ်မှမဘုံနိဗ္ဗာန်ကလည်းပဲရတဲ့အဲဒီမဘုံနိဗ္ဗာန်ရဖို့ရဝိပဿနာတရားတွေကိုနင်လားငါလားအပြကြိုးစားတော်မူနေကြတယ်ဒီကမှာတရားမမြင်မခင်တဲ့ပုရုဇဉ်ယဟန်တွေက မြတ်စွာဘုရားသွားပြီးတော့လျှောက်ထားကြအာတတရယဓမ္မရမယဒိဋ္ဌယနောတိတပိတော်တို့ချစ်တယ်လို့မြတ်စွာဘုရားကိုမချစ်ပါဗျာဒါကြောင့်ဇီဝိဘွယ်လည်းမလားအစိုးပြုခြင်းလည်းအစိုးလည်းပဲမသွင်းထောက်ခံခြင်းလည်းမပြုအတေပြုရရုံချက်လည်းပဲသူတို့မပြုကြပါဗျာဘုရားကိုယ်တော်မြတ်ကြီးကသိပါတယ်ဒါပေမဲ့လို့အများထင်ရှား တရားတန်မို့တဲ့အယောင်ထွက်လာအောင်ရဲ့လို့အေးအေးအဲ့ဒီယဟန်တွေငါရှိခေါ်ကြအဲ့ဒီလိုရှိတော့ခေါ်ပြီးတော့ခြေသားတို့ငါဘယ်ဟာဖြစ်တယ်လို့သင်တို့မှချစ်လို့မြတ်ငါဘုရားဤသဗ္ဗနာဘောကြီးဝါချစ်စင်သာရမှာဆိုပြုခြင်းထောက်ကညာတည်ပြုခြင်းဘာလို့မပြုကြသလဲလို့ဆိုတော့မှန်လားပါဗျာဒါနာသီလသမထအတွက်သာသုဘယပွင့်ခြင်းရမလို့ပါ ဝိပဿနာတရားအားထုတ်ဖို့အတွက်သာလင်ဘုရားပွင့်လာသည်ဆိုတဲ့ဆွဲမြဲခိုင်မာသောခံယူချက်ဖြင့်ဘုရားအသက်တင်ချရှိခြင်းမတရားဖုတရားတို့ဖြင့်ပူဇော်ခြင်းလွန်လို့တပည့်တော်တို့တထွေတရားကျူသာအထုတ်နေကြပါသဖရာအဲ့ဒီစကားကြားရတော့လောကစကားနဲ့ပြောရင် ဝါနောလာအာသောနဲ့နေတိကြမှာဘုရားကိုရောမြတ်ကြီးကပြုံးတော်မူပါတယ်။အဲ့ဒီမှာသာဓုသာဓုတိသာဓုကာရန္တတဝယာသမယေတိနေဝအာတိသောအတ္တတတေနဝိယဘုဝိတောဟောတတိကောင်းလာပြီစွာ ကောင်းပြီစွာအခြင်းမောဂောတိငါဘုရားပေါ်၌ရှေခင်မြတ်တော်မူရှိတယ်လို့ဆိုပါလေဟောဒီအတ္တတတယံငဲ့သို့၎င်း ဓမ္မာရမယဟံငါတို့၎င်းတိတ်တယဟံငါတို့၎င်းဖြစ်ရမယ်ဒါဖြင့်အဲ့ဒီယဟန်သုံးပါးဘာလုံမေးဘာလုံနေသလဲလို့မေးရင်ဘယ်လိုဖြေကြမလဲအေဝိပဿနာတရားအားထုတ်တော်မူနေကြတယ်မဟုတ်လားအဲ့ဒါလောက်တိုင်အောင်မြတ်စွာဘုရား ကတံမောဒသဖြင့်ကြိုက်တစ်ခေါက်ဆိုတို့ယောဂီများမရှိခြင်းတို့ယောဂီများမရှိ ကိုဆင်းဆင်းမြင်ရာတွင်စွမ်းကြောင်းအလူသီလပွားမေတ္တာကုသိုလ်စုပုံထားအနေစာထင်ညာဓမ္မတွင်250 60လင်250 60လင် တစိမ့်မြပင်မမိညာအမကုသိုလ်မြတ်ဆုံးထာဒိဗ္ဗံသံဝေမြတ်ရှင်မေနောက်ဆုံးမိင္ငယ်အင်းငါကိုချစ်ရင်ရှုမှတ်ပွားငါကိုချစ်ရင်ရှုမှတ်ပွား ရာပွင့်ညိုနတ်စေသာတရားရှိမှမဘုရားကိုချစ်ရာရောက်၍တရားရှိမှသူအတွက်သာလင်ဘုရားပွင့်ရကြိုနတ်ပါတယ်ဒါကြောင့်တန်ရုတ်တနိကေမအဲဒီလိုဝိပဿနာတရားအာထုတ်ပါလင်းဖြင့်ယတာသာသွားတာနိသုကောတာနိဟွန်တိ ဒီနေကာမနိတုပရိသုဒ္ဓာနိအာဇီဝဓမ္မကသီလံပရိယောဒတံအာဇီဝဓမ္မကသီလံပရိယောဒတံသာမြမဇာရိဏအခိမိတုတိတလဣဇနဝိယဓာတုကတသန္နဝိယသမနာပောတဝဒုက္ခဝိဟရတိဒုံလဘကနာမဝိရတေတိသတုဣဇတေယံခေဒုံတကောတိ တာတာဘောရောပါတော်ဓမ္မဒေသနာသံဃာသုပတိပတိမဟာဗလာဟောတိမဟာနိသန္တာဒေနာသာဝရိယရတာပိန်တော်ပိဗုဒ္ဓမဟာဗလောတိမဟာနိသန္တော်တဲ့ဘုန်းကြီးတို့တရားဓမ္မတို့ဒီဝိပဿနာတရားပွားများ အားထုတ်တဲ့ပုဂ္ဂိုလ်မှာ द्वार 6ပါးတကားလုံတဲ့ ဒွါရ6ပါးတကားလုံးနဲ့ဒါပြင်ဒွါရ6ပါးဆိုတာဘုန်းကြီးတို့ပြိဿသိပြီးသားဇဂုဒွါရမျက်စိတကားသောတဒွါရနာတကားဂာနဒွါရနာခေါင်းတကားဇိန်ဝါဒွါရလျာတကားကာယဒွါရကိုယ်တကားမနောဒွါရစိတ်တကား ဘုန်းကြီးတို့တရားဓမ္မတို့ရဲ့ခန္ဓာကိုအိမ်ကြောင်းဆောက်ပမာထားလိုက်ရင်တရားပဏပေါက်ရှိတယ်။အဲဒီတရားအ၆ပေါက်ရှုမှတ်ပွားများ အတုံနေတဲ့ပုဂ္ဂိုလ်အတွက်လုံခြုံတယ်။တရားလုံးသူအတွက်လေးချမ်းနေချမ်းနဲ့တကွာတော်ချအရာအန္တရာယ်တွေကာကွယ်တားဆီးပြီးမဖြစ်ဘူးလား။ဒါဘုန်းကြီးအကျဉ်းချုပ်ပြောနေတာ။ဒီဒါကြောင့်မြင်တဲ့အခါကာလမြင်နေမြင်နေလို့မှတ်နေတဲ့ပုဂ္ဂိုလ်မှာ စိတ်သည်တစ်ချိန်မှနှစ်ခုပြိုင်မှဖြစ်သဖြင့်မြင်အာယုံတော့မလိုက်တော့ပဲမြင်တယ်မြင်တယ်လွန်မရင်မရင်မြင်နုနုဒါပါပါလေးနဲ့လိလိုက်တော့အကွင်းလားအကွင်းလားပြပြပြီးတကားလားသွားသလိုရှင်းအောင်သာနာတရားပညာထင်အောင်မဆက်ဆက်တော့ပဲနဲ့ငြိမ့်ပြောက်မသွားဘူးလားဘုန်းကြီးတို့တရားတရားမတို့ဆွဲလာနဲ့ခင်မင်းနဲ့စိတ်ဆိုးတယ်လို့မကြဘူးဆိုတာကသံတံပညာတရားထင်လို့ မှန်ရလားအခုတော့မြင်နေမြင်နေမြင်နေလို့ရှိကလည်းမနောက်ကလည်းမရှိကလည်းတတိနောက်ကလည်းတတိရှိကလည်းသမာဓိနောက်ကလည်းသမာဓိအဲဒီလိုဆက်သမိအောင်တိတိကျကျရှုမှတ်နေတဲ့ပုဂ္ဂိုလ်မှာသောမြင်အာယုံတော်မလိုက်တော့ပဲနဲ့နာနုပြည့်စတဲ့ကာယနာနိမိတ်တဲ့ကာဟိဘုံသဏ္ဍာန်ကဘယ်လိုအသွေးရောင်းကဘယ်လိုအရာမောင်းကဘယ်လိုအထေဝတ္ထုကဘယ်လို အဲဒီလိုသာနာပညာတရားနမိတ်တွေမယူတော့တဲ့အတွက်ဒါကြောင့်သူ့သာနာမှာလောဘဖြစ်အောင်မလားဒေါသကိုရှင်မနေတဲ့တွတ်တာရောက်တခါမှတခါသိတခါမှတခါသိနေတဲ့ပြင်မသိမှုမောဟဆိုတာရောဒီအဲ့ဒါပဲဒါကြောင့်မြင်စေမှပင်ရှင်မလင်းအပြင်မထွက်ပြီတဲ့ဟောမြင်စေမြင်စေရှင်မလင်းတကားပေါင်းလုံးုံနေလို့စိတ်ကလေးအပြင်မထွက် အဲဒါလိုအပြင်းမထွက်လက်မြရူပယုံသတ္တယုံကနာယုံရတယုံဘုဒ္ဓပယုံဓမ္မယုံပိုင်ရှင်များကဒီစိတ်ကလေးကိုမလွန်မမနှိမ့်ဆက်နိုင်တော့ပြီချမ်းသာဖြစ်သွားပြီချမ်းသာရသွားပြီ ဟုတ်ရလားဗျာဒါပြင်နောက်တစ်ခုကဒီနေကမာနိသူပရိသောတာနိဟောတိကံသုံးပါးဆင်ကြတယ်တရားရှိမှတဲ့ပုဂ္ဂိုလ်မှာဘာဖြစ်ပါလိမ့် လူမျိုးတရားတစ်ပါးလွာသည်သည်မှာကာယကဆိုတဲ့ကိုမှုဝစီကဆိုတဲ့နှုတ်ပြောမနောကဆိုတဲ့စိတ်အကြံတခုမဟုတ်တခုကတော့မုတ်ချမဖြစ်ရဘူးလားဖြစ်ရပါဘူးဒါဖြင့်ရှင်းမနေတဲ့ပုဂ္ဂိုလ်မှာကာယကံဆိုဆိုတဲ့သချင်းဖြတ်ချင်းမရှိတော့ပါရှင်းမနေတဲ့ပုဂ္ဂိုလ်မှာမဂ္ဂိုလ်သာကရုထားတဲ့အတွက်ဒါကြောင့် ဝစီကံဆိုမဖြစ်တော့ပါဖြစ်အောင်မလားဖြစ်ပါဘူးခြေစယုံနာကိုစိတ်တတ္တိအတိကလေးကပ်ပြီးတော့နေရတဲ့တွေ့တာယောမနောကံဆိုရောဖြစ်အောင်မလားဒါဖြင့်ရှုမှတ်တဲ့ပုဂ္ဂိုလ်မှာဘာသုံးပါးစင်ကြယ်နေတယ်လဲဘုန်းကြီးတော်များသွားဗျာနဲ့တကွာသောအာလုံးပုဂ္ဂိုလ်တို့ရဲ့ဘဝခရီးကိုလောင်းမြော်ကြည့်လိုက် အစင်မပြေဘဲနဲ့ပင်မဆင်းရဲကြည်စွာတွေ့ကြုံရတဲ့အဖြစ်တနစ်တို့သည်ကံသုံးမှမစင်ကြလို့ဘာမစင်ကြလို့လဲဧကာယကံသူတော်ဘာသက်သပြခြင်းတခြင်းစသည်ဝစီကံသူတော်ဘာကျွတ်မဲ့အောင်လိမ့်လဲလဲပြခြင်းစသည်မနောကံသူတော်ဘာရဲ့ပြည့်စစ်ကိုခြောင်ရလိုခြင်းစသည်ဒါတွေဖောင်းကျကျွလွန်မဲ့ဆိုရင်ဖြင့်ကံအကျွေးတင်နေတယ် ဘာတင်နေတယ်လဲအကျွေးတင်ရင် ပြန်ပြီးတော့ခြေဆက်ရတဲ့အကြောင်းကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးလက်တော်တင်ကြကာလတုန်းကဓမ္မစัจ जा ဆိုတဲ့တရားတော်ဒီမှာဟောခဲ့ပြီးငဉ္ညူဆန်တစ်ခွက်တဲ့ဟုတ်ပလားအေးတဲ့အဲ့ဒီမှာဆန်လေးတစ်ခွက်ခြေစားပြီးတော့မွေကိုက်လို့သေသွားတဲ့အခါကာလမှာသူ့ရဲ့အကျွေးမကျေတဲ့အတွက်ဒါကြောင့် အဲ့ဒီအိမ်မှာသွားပြီးတကားလားပထမဆုံးကြက်ဖြစ်ရသည်အဲ့ဒီကြက်ဘဝကသေပြန်တော့ဆိုပြီးတော့တကားနွားဖြစ်ရပြန်တယ်အဲ့ဒီနွားဘဝကသေပြန်တော့ပြိဿရေတကလေးလေးဖြစ်လာတဲ့အခါမှာသာလူကလေးလို့ခေါ်လိုက်တိုင်းခေါ်လိုက်တိုင်းငန်ညူစံတခွဲ သူ့နာမည်ကကံကြီးတဲ့သူ့နာမည်ဘယ်လိုလဲအေးသူ့ကိုခေါ်လိုက်တိုင်းခေါ်လိုက်တိုင်းငန်ညူစံတခွဲငန်ညူစံတခွဲဟော အဲ့ဒါဘာကြောင့်လဲလို့ဆိုရင် သူ့ကျွေးမကြည်တဲ့အတွက်ဒါကြောင့်ခြေဆက်ရခြင်းပါဒါဟာမပြောလောက်ပဲအနည်းငယ်တော့ကျွေးနော်ဘုန်းကြီးတို့တယောဇနသုတ်တာဆိုတဲ့သရီမန် history ဆိုတဲ့မှာလည်းပြောခဲ့အဲ့ဒီမှာပါပြောခဲ့တယ်လေလို့ဆိုရင်တချိန်ကနွားကြီးကိုကောင်းယူပတ်ပြီးတော့မိရှောတတ်ခဲ့တဲ့ပုဂ္ဂိုလ်ဟာကြီးကံဖြစ်တဲ့ဘဝ တွေ့ရမဲ့လွင်ပြီးကောင်းငင်မှာပြန်သားနေပြီမဲ့လို့ချိန်ကိုက်မြက်ကရွတ်ခွင်မိလောင်ကလက်ပစ်စွတ်သေးရတာခုနှစ်ဘဝအဲ့ဒါကံကျွေးဆက်ရတာဘာဆက်ရတာလဲသောမာရဘာရည်တဲ့မသဲဝဆွဲပြီးတကားလာသက္ခာရတဲ့လေသူကြီးကတော့တချိန်လုံးအသောဒိဗ္ဗဝလျောက်ပြဖြစ်ခဲ့တဲ့ပုဂ္ဂိုလ်ကခွေးဖြစ်ပြီးတော့သူ့နောက်တကောက်ကောင်လိုက်နေလို့ ရသရွာသားတွေအပြောင်းလောင်းကြည်တမှုကြောင့်ရှင်အားကြည့်ပြီးတော့အဲ့ဒီခွေလည်းပင်သဲဝှဆွဲရည်တဲ့ချခဲ့ခြေတဲ့ချပြီးတော့တတ်ခဲ့တဲ့ပါဏာတိပါဒကံအဲ့ဒီကံဖြစ်ပြိဿရင်ငရဲမှနေပေါင်းများစွာကြငရဲကလွတ်ပြန်တော့လေကာမတရိခကကံနဲ့တူစွာလို့ဘဝအကျင့်တရားသဲဝှဆွဲပြီးတော့ရည်တဲ့မှာချအသက်ခံရတဲ့ကံအကျွေးပိစရတာ ဘာလို့ရတာလဲအဲနောက်တကုယံတော့ခုနပါဟောတိတ်ဘဝတုန်းကငွားကြောင့်သားဘဝနဲ့ဖို့ကြီးတကောင်တောင်ပေါ်ထဲဝင်သွားတဲ့အခါမထွက်နိုင်အောင်ကဲပေါက်တွေပိတ်ခဲ့ပါသည်ခုနှစ်ရက်ကြာမှဖွင့်လိုက်တဲ့အခါစာပြရေငါဖြစ်နေတဲ့ဖို့ကြီးကိုတနာစရာပါပဲမတတ်ကြပါဆုံးတယ်လို့ပိတ်ထိန်ပရမသိတဝဝိသေစိန်တို့ကြောကလေးကိုလက်နဲ့ပုတ်ခါလွတ်လိုက်ကြတယ် ဒါပေမဲ့လို့သတ်မှုဆိုတဲ့ပါဏာတိပါဒကမ္မထိုက်တော်ညာဆင်းရဲမှုခုနှစ်ရက်တာလောင်ထားခဲ့တဲ့အတွက်ဒါကြောင့်အရိယခုနှစ်ဘောတို့သည်တဲ့စုံတိုင်းစုံတိုင်းလို့ဥရဲဝင်တဲ့အခါကြောက်တုံကြီးပိတ်ရသည်က14ဘဝဘဏ္ဍဘဝသို့တော်သူတို့မှာတော့ပြင်မြတ်စွာဘုရားသာသနာတော်နဲ့တွေ့ပြီးတော့တရားဓမ္မတွေကျင့်သုံးတဲ့ဖြင့်နောက်ဆုံးဘဝတဲ့ဟော ဒါပြင်ကောင်းပြီအဲ့ဒီလောကအကျွေးတွေကိုဟောဒီဝိပဿနာကဖြတ်တောက်ပေးလို့ဝိပဿနာကိုကံပြလုံငန်းဝိပဿနာပါခေါ်တယ်လေအဲဒီကံဖြတ်တဲ့နေရာမှာပဋိသန္ဓေစတဲ့အပေကျိုးတွေဖြတ်တယ်တဲ့ဒါကြောင့်တခြားမဟုတ်ဘူးပရိသတ်ဤအင်္ဂုလိမာလာကြီးလူပေါင်းဘယ်နှယောက်သတ်ခဲ့တယ်လဲ900 90 900ဒီဘုရားသာသနာနဲ့လည်းမတွေ့ ရားကိုရောမြတ်ကြီးနဲ့လည်းမတွေ့ဒီသတိပဋ္ဌာန်လည်းအာမထုတ်လိုက်ဘုပဆိုရင်သူ့ဘဝတွေးရဲစရာရှိသေးရဲ့လားတယောက်တဘဝတယောက်တဘဝအ ਨੇ ဆုံးနေနေတွက်ကြည့်မယ်ဆိုရင်ငရဲကကောင်းမပေါ်နိုင်လောက်အောင်ပါရာဇဝဗျာညွန်ကြခြင်းရရှုမှပွားတဲ့သောတာပန်မာတိယနာအဆင့်သို့ရောက်သွားတဲ့အခါမှာ အဲ့ဒီအင်္ဂုလိမာလအပယ်၄ပါးကြာရသေးသလားအဲ့ဒီအပယ်၄ပါးမကြနိုင်အောင်ဆိုတာဝိပဿနာကဖြတ်လိုက်တာဘာကဖြတ်လိုက်တာလဲအေးဒီတော့ဘုန်းကြီးတို့ပြိဿဝိပဿနာကနေဖြတ်နိုင်သလားလို့တော့ဇဂကမစုံနဲ့ဝိပဿနာနဲ့မဲ့ဆိုတာကအရင်နဲ့အဖြာအနုနဲ့အရင်ဟုတ်ပါလားဗျာဒါကိုသဘောထားရတယ် ဘာကြောင့်တော့မဲ့ဆိုတာတကြိမ်သာဖြည့်ရွထုံးတာရှိမဲ့ကပညာမကိမတမဲ့စောဘိင်စောတော်သည်တကြိမ်သာဖြည့်ရွထုံးတာရှိတဲ့ဝိပဿနာစွာအပြင်သာလေဘဝသန္တရာကဘာလာသတ္တယကပါလာတဲ့ကိလေသာထုတဲ့ဝေကိုနဲအောင်ကျဲအောင်ရောအောင်ပေါ်အောင်ပြောအောင်ပါအောင်ဝိပဿနာကဖြတ်တော့ပြီးတယ်။ဘာကပြီးသလဲ အဲဒီဝိပဿနာအားပြည့်လို့နောက်ဆုံးတဲတဲကလေးအချက်ကို မက်ကဖြတ်လိုက်တာ မက်ကနာမည်ခံလိုက်တာတကယ်ကိလေသာပယ်ရတာဝိပဿနာကပယ်ရတာဘာကပယ်ရတာလဲအေးမက်ကနာမည်ခံပြီးတော့ဖြတ်လိုက်တဲ့ဖြင့်ဝိပဿနာကိုကံပြလုံငါဟုတ်ပြီလားဗျအေးအဲ့ဒါလေးပြောမယ်ဆိုရင်လည်းမကုန်းနိုင်အောင်ပါပဲပြိဿ

အဲ့ဒါမကင်းနိုင်တကောင်ဖြစ်ကြတဲ့ပုဂ္ဂိုလ်တွေဟာတရားအထုတ်သင့်တယ်။ဘာလို့သင့်တယ်လဲ။အေးသိမ့်များရင်ငါတိုင်းများတော့ပါတဲ့။ကင်းဟုံလေအာကြီးတို့မတော်များရင်အစိပိယောဂဖြစ်တယ်။ဒါကြောင့်တော်လောက်ပြီ။နမတေတရားထုတ်တဲ့ပုဂ္ဂိုလ်မှာ6ပေါက်6သွားတာ6ကလုံးနဲ့နမနိကံလုံးမှာစင်ကြယ်တယ်။ ဟုတ်ပလားဓမ္မသုံးပါးပါလဲလို့ဆိုရင်အာဇီဝဓမ္မကသီလပရိယောဒါတာအသမွေခြင်းလည်းရှစ်ခုမြောက်ဖြစ်သောသီလစင်ကြယ်တယ်ပါဠိလို အာဇီဝဓမ္မကသီလပါသီလမြန်မာလိုပြောရင်သမွေခြင်းလည်းရှစ်ခုမြောက်ဖြစ်သောသီလစင်ကြယ်တယ်အဲ့ဒါပါဏာတိပါဒအဒိဏဒါနကာမေသူမိစ္ဆာသာရ မူသာဝါရပိတုနာဝါစာပရုသဝါစာသမပလာပမိစ္ဆာဇီဝါဘယ်နှမလဲညံပြောတာနဲ့တူပါတယ်ဘယ်နှမလဲအဲရှင်းပါးပါဗန္တာတိပါဒာအာရိဏဒါနာကာမေတိမိစ္ဆာသာရာမုသာဝါဒာပိတုနာဝါစာပရုသဝါစာသံဘပလာပမိစ္ဆာဇီဝါရှင်းပါးပြည့်အေးပြည့်သွားပါတယ် တရားကအချိန်ပြည့်အောင်ဟောလိုက်ရင်ရောရောရောရောနဲ့သွားပါလေဒါပေမဲ့သူတော်ကောင်းမင်းရဲ့နာမသည်နှလုံးသားထဲမှာဒါတွေတီးတွမှပို့ပြီးတော့တန်မိုးရှိဟောရကြနာရကြနာဓမ္မောလားဧရာယောတရားအထုတ်တဲ့ပုဂ္ဂိုလ်ဟာသူတော်ဘာသက်တပ်ဖြတ်ခြင်းမရှိဘူးအထုတ်စေကာလမရှိဘူးလိန်နာမရှိဘူး ဂုံတိုက်တာမရှိဘူးကြံပြောတာမရှိဘူးအဖြစ်ပြောတာမရှိဘူးမှားသောအသမွေခြင်းမရှိဘူးအဲ့ဒီရှင်းပါသီလာတည်မြတယ်တဲ့ဒါတွေတရားချင်းရဲ့အကျိုးတရားတွေပြောရင်လည်းဂုံနိုင်မအောင်မလားဂုံနိုင်ပါဘူးကောင်းပြီပရိသတ်ရဲ့နောက်တကူပါပြောတာတည်းအာဇီယောဓမ္မကသီလမရိယောတာတံသာမြမစာရိနာအခိမိသူတိတလဣဇနာဝိယတာဒုက္ကတာသန္နနာဝိယသမနာပောတဝဒုက္ခဝိဟရတိ တရားအားထုတ်သောပုဂ္ဂိုလ်ကိုမြင်ရတဲ့ဖရာသာကြည့်သောသူတော်ကောင်းတို့ရဲ့မျက်စိဟာအင်မတန်ကြည်လင်းရွှင်ပြအေးမြနေလို့သူတော်ကောင်းတို့ရဲ့မျက်စိကိုအေးကြည်လင်းစေသည့်မျက်စိသဘောဖြစ်ပါれသူတော်ကောင်းတို့ရဲ့မျက်စိကြည်လင်းစေတတ်တဲ့မျက်စိသဘောဖြစ်တယ်တဲ့မှန်ရလားဗျာနောက်တစ်ခုကပါလဲဒုက္ခဝိဟရတိချမ်းညာသာသာလည်းနေရတယ် အထုတ်စဉ်ကာလမှရောမချမ်းသာလားချမ်းသာလိုက်တာတို့ယောဂီတွေတရားတကူကြောင့်အစာမှုရွာလိုက်တာဟိုကခေါ်ကြွေးဒီကခေါ်ကြွေးနဲ့နော်ဘုန်းကြီးတို့ကြွေးလာတွင်15နှစ်ရှိပြီအိုပင်ဘသူကမှအဲ့ဒါအခကျင်းငွေမယူဘူးဒါသမားအကုန်ဆောပြီးတော့ဝါတွင်3လရေပေါင်း90အလကားကြွေးတာစားခြင်းသလားလာခဲ့ချူဘယ်ကိုပါလဲ အေးသို့သောစေရနာရှိလို့လှူရင်တော့တသိန်းလည်းမငြင်းဘူးတသန်းလည်းမငြင်းဘူးဗျာ။ကိုင်ရှိပါစေ။အဲဒါလို့ဆိုပြီးတော့တရားတော်ကြောင့်စားမှုတွေပါလို့ဒီမှာလဲကြည်စားအဆောက်အဦတွေလည်းပြည့်ပြည့်စုံစုံစားရည်စားတွေလည်း ပြည့်ပြည့်စုံစုံမိနဲ့ရေးနဲ့ချုပ်ပြီးတကားလားအကုန်လုံးပြည့်ပြည့်စုံစုံဖြစ်ရခြင်းသည်အဲ့ဒါတရားစွမ်းရည်ကြောင့်ဘာစွမ်းရည်လဲဒါကတော့လောကီဘုံပါလာကုန်တရာနဲ့ပဲကကြည့်မယ်ဆိုရင်တို့ဘုရားကိုရောမြတ်ကြီးကအခုခေတ်ဓမ္မဂတိကများလို့တတိလို့ချမှတ်ပြိဿကသာဓုခေါ်တာမဟုတ်ဘူး ဘုရားကတရားကျင့်ဟောနေတဲ့အကမှာကြိုက်တဲ့နေရာပြိဿကသာဓုခေါ်လိုက်တာပဲအဲ့ဒီသာဓုသုံးခုခေါ်နေတဲ့အချိန်ကလေးအတွင်းမှာတော်မြတ်သွားဘုရားကိုရောမြတ်သည်အလကားမထားဘူးတဲ့အဲ့ဒါတရားရှုမှနေတော်မူတဲ့ဘုရားပါလို့သာဓုခေါ်ခြင်းလေးတောင်လကားမထားဘူးတရားရှုမှနေခြင်းဖြင့် အတူမကြည်မွနဲ့ထောတာဒုဖယာကိုရောမြတ်ကြီးရဲ့တရားအဘောဓမ္မကရုကလေးစားတယ်ဆိုတာမကြည်ညိုတတ်ဘူးလားကြည်ညိုတတ်ပါဘူးအေးဒီနေ့မှာမာကရုဏာသမပဂရိတ္တ72သိဗလသမပဂဂရိတ္တ72သိနဲ့ဟောနေ့စဉ်နေ့စဉ်ဘုရားတရားရှုမှတ်ပြီးပြုနေကြခြင်းဖြင့်ဘုန်းကြီးတို့တရားတရားမှတ်ပြီးတမမှတ်ခြင်းဖြင့်ဘုရားကိုတခါပူဇော်တာဆယ်မှတ်မှတ်တော့ တဏှာဤမှတ်ရင်တရက်မှတ်ရင်အေးဒါကြောင့်ရေမြားလေဖရာပူဇော်ရာ ကြီးညိုရာ ရောက်လေဟုတ်ပြီလားကောင်းပြီဒါပြင်မယားယာနာပိဋကဗုဒ္ဓတို့သည်တရားလမ်းဆုံးရှုမှတ်စရာတွေအာလုံကတံကရဏီယနဲ့ပြုစရာမလိုအောင်ပြည့်စုံပြုပြီးဖြစ်ကြပါလျက်တန်းနဲ့ ဘာကြောင့်များဒီတရားထပ်ပြီးတော့မှတ်ကြတာလဲဆိုတော့ဒိဋ္ဌဓမ္မဒုက္ခဝိဟာရမျက်မှောက်ချမ်းသာခံစားခြင်းလို့ဘာလို့တရားမှတ်တာလဲဒါကိုထောက်ထားခြင်းဖြင့်ဘုန်းကြီးတို့တရားဓမ္မမြတ်တရားမှတ်ရခြင်းဖြင့်ကိုယ်ရောနှုတ်ရောစိတ်ရောမငြိမ်းချမ်းဘူးလားဒီဒါကြောင့်ဒုက္ခဝိရတိချမ်းညာသာသာလည်းနေရပါပဲဤတဲ့ဟော ဒါဗလာဒုံလမခန္ဓာမဝိရာတိတိရာခဲ့တဲ့လူဘဝတမိုးရှိစွာသုံးချရရောမရောက်ဘူးလားရောက်ပါရဲ့ဗျာဒဏိမယသမိသားနဲ့ရှိပွားဥစ္စာသောမောအိနောင်သားမွေရှိပွားရေးကလေးနဲ့နေုံမြနဲ့လူဘဝအရတော်တယ်လို့ဆိုတိုက်မလားဆိုတိုက်ပါဘူးဗျာအေးအောင်လက်တို့ကုတ်ကြတို့ဂျာမတို့ဂျူတော်တို့စအုတို့မှလည်းဇနီးမယသမိသားရှိပွားဥစ္စာတွေမရှိကြလားရှိပါဘူး အရှင်မြင်ဆိုရတော်လူသားတွေကအဲဒီအိမ်နောက်သားမွေရှိပွားရေးကလေးလောက်နဲ့လူဖြစ်တယ်လူဘဝရည်တည်နေတဲ့ဆိုရင်လူကိုမပိတာဘူးလူကလေးလူဒီကလေးမပြည့်ဝဘူးပေါ့မှန်ပါဗျာဤသာကြောင့်အာထုံရှင်မပွားများတဲ့ပုဂ္ဂိုလ်မှသာလင်အရှင်းမီဒီကလေးပြည့်လူသားတယောက်လို့မဆိုတိုင်းလားမှန်ပါဗျာအေးဒုံလဘကနာမဝိရာရေတည်တာဟော သာတုဣဇာတိယံကေတုံသကောတိမြတ်စွာဘုရားအလိုကြလည်းပဲဖြစ်တယ်ဝါမြတ်စွာဘုရားအလိုဖြစ်ပြီးရာရောက်တယ်တရားအထုတ်ရင်ပါတဲ့မြတ်စွာဘုရားဖြစ်တာဒါကြောင့်တို့ဘုရားကိုရောမြတ်ကြီးကတရားရှုမှတ်စီလိုတာနော်ဟောဓမ္မတာဓမ္မတာရသုတ်တမှာလည်းပဲမာဘိကဝေအာမိတဒါယရာဘဝတ္တဓမ္မဒါယရာ ခြေသာတို့ပြည့်ချစ်လေးပါ မွေခံယုံမြနဲ့မကျင်နာကြနဲ့တရားအမွေခံညာဘာအမွေခံရမလဲဒီတစ်ချိန်ကပုထိလယဟန်ကြီးဒေသနာပရိယအိမတကြွားခြင်းပေမဲ့တုတ်္ဆပုထိလမေစာတတ်နေတာအလကားပဲလို့အပြစ်တင်တာမဟုတ်ဘူးတရားအားမထုတ်လို့ညတော်ဘုရားကအကျိုးမပြည့်ချီးနေသောပုဂ္ဂိုလ်ကြီးလို့ပြောနေတာ ဇာတထာကိုမြတ်စွာဘုရားချီးကျူးတယ်။ဒါပေမဲ့တရားအာမထုတ်သေးတဲ့အတွက်ဒါကြောင့်အဲ့ဒါသင်တရားအာထုတ်ဖို့လို့ဆိုပြီးတော့တုဇာပုတ္တိလာအာကိစ္စတုဇာပုတ္တိလာနိဝတာဟဲ့အလကလူကြီးလားဗလားဟဲ့အလကလူကြီးပြန်မလားဘာလို့မေးတာလဲတရားအာမတော်လောတုံစာကျမပြေချင်းနေသောပုဂ္ဂိုလ်လောဆိုပြီးပြောနေတာပါစာတ္တမရှုတ်ချပါဘူး အဲ့ဒါတရားအထုတ်စီလိုတဲ့ဆန္ဒပဲမဟုတ်လားနောက်တကူပရိသတ်ရေဝကလိဆိုတဲ့ပုဂ္ဂိုလ်ဘုရားကြီးညိုသဖြင့်တကားလည်းပဲဂရီ40တဝီပိုင်ဆိုင်ခွင့်ရှိတဲ့လောကီ အမွေယရနာတွေကြောကင်ပြီးတော့သာသနာဝန်တန်ရှင်ဟံပြုခဲ့တယ်မဟုတ်လား ပြုခဲ့ပါဗျာနေ့ရှိလာများဘုရားကတရားအထုတ်လိမ့်မလားလို့စောင့်စားမျှော်ရည်နေတဲ့ ဒါပေမဲ့လုံတရားအာမတော်သဖြင့်ဂိမေဝကလိဣမိနာပုတိကာယနာဒိဋ္ဌိနာယောဓမ္မနာပသတိသောမနာပသတိယောဓမ္မပသတိသောမပသတိခြေသာဝကလိသင်တော်လောပုတ်ရဲ့ဆိုးရွှမ်းနေတဲ့ဒီခန္ဓာကိုယ်ကြီးကိုကြည်ရှုဖူးမြော်နေုံမြပြင်သင်မှာပါကြွရှိမှလည်းဘာအမြတ်ထွက်မှလည်းဝကလိတရားမမြင်ဘုရားမမြင်မှုတရားမြင်မှ ဘုရားမြင်မယ်အဲ့ဒီမှာလည်းပဲဘုရားဘာလုံးစေခြင်းလို့ပြောတာလဲဒါလို့ပြောလို့ဝက်ကလေးအာမထုတ်တဲ့ခါဝါဆိုနီးတဲ့အခါကြတော့ပေဟိဝက်ကလေး ဝက်ကလိငါဘယစာနောမူရတေသမမနေနဲ့သင်ဖဲခွာသွားလေတော့လို့နင်းထုတ်တော်မူလိုက်တာလေမုံလို့လားတရားအမထုတ်လို့လားဒါဖြင့်တရားအထုံမှုကိုတို့မြတ်သွားပြီဟာလိုလားတဲ့ဆိုတာမသေးကြလားဒီဖြင့်ဒီဖြင့်မှလည်းအများကြီးပါပဲဘုန်းကြီးတော်ပြိဿဆရာတော်သမတော်တို့ရဲ့တရားနာထားခြင်းဖြင့်သိလောက်ပါပြီနော် ဒါကြောင့်သာသူဣဇဗေယငေတုံးသကောတိတရားအတုတ္တသောတာဖယအလိုဖြစ်ပေရာရောက်တယ်ဒါဗလာဗုဒ္ဓပါတော်တရားအားထုတ်သူအတွက်ဖရာဖွင့်ယူနတ်တယ်ပြောခဲ့ပြီဒါနာအတွက်သီလအတွက်သမထအတွက်ဆိုရင်ဖရာဖွင့်เสียလိုသလားမလိုပါဘူးဝိပဿနာအားထုတ်မှုအတွက်သာလေဖရာဖွင့်လာတဲ့အတွက်ဒါကြောင့်တရားအားထုတ်မှာဖရာဖွင့်ယူနတ်တယ် နောက်တကူတရားဓမ္မတွေဆိုတာလည်းပဲကျင့်သုံးဖို့ဟောနေရတာနာနေရတာမဟုတ်လားမှန်ပါဗျာဒါဖြင့်ကျင့်သုံးတဲ့ပုဂ္ဂိုလ်အတွက်မှသာလေတရားဟောရဂျုနာရဂျုနတ်တယ်တရားတော့ပွင့်ပေါ်ရဂျုနတ်တယ်မို့နောက်တကူသံဃာသုတ်ပတိပါတိတရားအားထုတ်သူ အတွက်သာလေသံဃာတော်ဖြစ်ပေါ်ရဂျုနတ်တယ်ဟုတ်တယ် ဒီသာသာတွေဟာဘုရားတဲ့ကြောင်းတော်ရှင်ပြုရန်ခံယုံလောက်များနဲ့မဟုတ်သေးဘူးအဲဒီလိုဆိုပြီးတော့ပြည့်စည်လေးပါးဖြင့်ထောက်ပင်တဲ့တရားဓမ္မတွေအကျိုးရှိရာရှိရောက်အစင်မြင်ရာမြင်ရောက်ကောင်းမြတ်ရာကောင်းမြတ်ကြောင်းနီလံကောင်းတွေကိုဘုရားဟောဓမ္မခံတွေဆက်လက်ထိမ့်သိမ့်မိတကားလားထားချင်းညွန်ပြဖို့နေလာတာဖြစ်လာတာနော်မှန်ပါဗျာအေးဒါကြောင့်ဒါနာပြုတ်တယ်ဆိုတာ တရားအားထုတ်မှုအလုပ်ပိတရားတွေနာကြားနိုင်အောင် အလူကပုဂ္ဂိုလ်နဲ့ဒါနဝတ္ထုပစ္စည်းကပေါင်းကူဆက်သွယ်ပေးတာမဟုတ်လားအဲ့ဒါကိုဘုန်းကြီးတို့ပြိဿကလမ်းပေါ်မှာလမ်းပြောက်နေတတ်တဲ့သတိထားနော်ဒါနာပြည်ယုံလေးမြတ်နဲ့ခြေနဲ့နေရင်ဘယ်ပေါ်မှာပါဖြစ်နေတယ်လဲသီလ၆ပြည်ရဆိုတော့လည်းပဲဘုရားကိုယ်တော်မြတ်ကြီးက တရားအားထုတ်အောင်အဲ့ဒီသီလအခြေခံပြီးတော့တရားအားထုတ်နိုင်အောင်လို့အဲ့ဒါသူလည်းပဲပေါင်းကူတရပဲသီလကဘာလဲဒီပေါင်းကူတရပဲသီလကလေးများနဲ့ကျင့်တာမနေနဲ့နောက်တစ်ခုကသမထတရားအဲ့ဒီသမထကလည်းစိတ်ကြည်ငြိမ်တဲ့ချမ်းသာလန်းသာလေးဖော်ပြတာနော် အဲ့ဒီချမ်းသာလက်သာလေးဖော်ပြတာဒီလိုအာထုတ်ပြီးတကလားဝိပဿနာပဲကုသွားလို့နောက်ဆုံးခန္ဓာယုံနာကင်းပြမှသာလင်တကယ်ချမ်းသာအစေခန္ဓာယုံနာမကင်းသေးသမျှချမ်းသာအစေဟုတ်ပါမလားဘုန်းကြီးတို့တွေ့ခဲ့ပြီကိုယ်အစဉ်တန်းနဲ့ကိုဟုတ်ပြီလားဗျာချမ်းသာလွန်မွန်တင်တာပေမဲ့အတွင်းမှာဒုက္ခသဘုဥလိုက်နေတယ် အတွင်းမှာဘာတွေဖြစ်နေသလဲနေ့စဉ်ရေကျွမျက်နှာလေးစပင်တုံကောင်းမြေဝစားလက်ကြီးချင်းငယ်စွန်ဘယ်ညာလည်းကြောင်းပြောင်းရွှေပြုပြင်အေးအငြင်းအကြီးတွေဖြစ်အောင်စားသုံးအဲ့ဒီအငြင်းအကြီးတွေကိုဆေကျော်သုတ်သင်အိုနာသေးတဲ့တဘဝတာတကယ်စရင်ချကြည့်တာလဲ စိတ်ချကြည့်ပါလေဒုက္ခတွေသာမများဘူးလားခန္ဓာနာဥပါဒဒုက္ခခန္ဓာဖြစ်ရင်ဆင်းရဲခန္ဓာဖြစ်ရင်ဘာလို့ဆင်းရဲပါဘူးခန္ဓာနာဥပါဒဒုက္ခခန္ဓာမဖြစ်မှချမ်းသာ ခန္ဓာမဖြစ်မှာအေးဒါကြောင့်မြတ်စွာဘုရားကအရိဝိပဿနာတရားအထုတ်တော်ပေါ်မူပြောင်းမှုဖြစ်မှုပြတ်မှုဆိုတဲ့သဘာဝစစ်မှန်နေမြင်တော့အပြာပေါ်မုံကြီးစိတ်တင်သလိုအပြာကလည်းချွန်းချွန်းထက်တဲ့မုံကြီးစိတ်ကလည်းသေးသေးကွယ်ကွယ်လေးချိန်မရှိဒါကြောင့်တင်လိုက်ကြားရှိသွားမနေပဲနဲ့တင်လိုက်တိုင်းကြသွားလိုက်တင်လိုက်တိုင်းကြသွားတိုင်း ဒီလိုဆိုပြီးတော့သာနာပညာတရားမတင်မှလည်းချစ်ခင်တာကျွဲလန်းတာလိုမကြတာဒေါသဖြစ်တာတွေဖြစ်ပါဦးမလားဖြစ်ပါဘူး။အေးမဖြစ်တော့ဘူးဗျာဒါကြောင့်တရားအထောက်သူအတွက်သာလင်ဘုရားပွင့်ညွတ်တဲ့တရားဟောရာကျွတ်တဲ့သံဃာတော်ပွင့်ပေါ်ရာကျွတ်တဲ့ဒီလိုမဟုတ်လားမှန်ပါဗျာနောက်တကုတေနသာဝရရဟတပိန်တော်ပိဗုဒ္ဓမဘလောတိမာနိတံတော်တဲ့ တိုင်ငါပြည်သူလူများတို့ကြည်ပြူစွာလူအပ်တဲ့အလူခံတိုက်တယ်ဆိုတာအဲ့ဒါဘုရားယဟန္တာမှာပါမလဲဗျာအဲ့ဒီဘုရားယဟန္တာကဒီတိုင်စားအိမ်နေပြောကလေးနဲ့ဖြစ်ရတာဝိပဿနာသတိပဋ္ဌာန်တရားတွေအထုံးမှဝိပဿနာရှင်းခြင်းမဲ့ချက်တဲ့မြေကိလေသာပယ်တာမဟုတ်လားအဲ့ဒီကိလေသာကုန်မှယဟန္တာဘုရားလို့မခေါ်လား အဲ့ဒီယန္နာဘုရားမှာသာလေဓက္ခိနေယအလူခံတိုက်တဲ့ပုဂ္ဂိုလ်အစစ်အလူခံပုဂ္ဂိုလ်အစစ်တဲ့ဟုတ်ပြီလားဒီသူ့လောက်ပင်ပရိသတ်ရဲ့အရှင်အားမများတော့လည်းပဲသူတကားတကမာတွေရှုမှပါလဲမိမိရဲ့ညာဆင်းအားလျော်စွာတဘာသူပေးလူခဲ့တဲ့စာအဇာနိယထိုင်ငင်စသည်ဖြင့်သုံးဆောင်ခြင်းဟာ အလူရှင်တို့ရဲ့လောကီအကျိုးလောကုတ္တရာအကျိုးပြည့်စုံအောင်ဖြည့်ပေးရမရောက်ဘူးလားသိသလောက်တန်မိုးရှိတဲ့ဝိပဿနာတရားဒါပြင်ကောင်းပြီနောက်တော့ပုဂ္ဂလပညာကဘာပြောသလဲယာသတ္တသဗ္ဗလဝတိဝိပဿနာစာရတဟောတိ တာတာဒိဋ္ဌန္တသာစရန္တသာနိတိရန္တသာနိဗ္ဗေဇန္တသာဘုံဇန္တသာခါရန္တသာမကဗလပတိဝေဒောနာမနာဟောတိတိနတ္ထိအတိဘရာမြို့သသမိတို့ရဲ့သာနာမှာယုံကြည်ရဲ့သတ္တာကလည်းအားကောင်းနေမယ်ကျိုးစာအားထုတ်မှုဆိုတဲ့ဝရိယကလည်းပြင့်ထားမယ်ဆိုရင်အဲဒီယောဂီအတွက်သွားရင်ထိုင်ရင် ရရင်အိရင်စားရင်တောက်ရင်မက်ဖို့နိဗ္ဗာန်မရနိုင်ဘူးရဲ့လို့မရှိပါဘူးတဲ့ဟောဒါကြောင့်ဘုန်းကြီးတို့တရားဓမ္မများမှာအဆက်မပြတ်မရှုမရဘူးလားအေးရှုမနေရတယ်ရှင်းတော့အစင်မပြအောင်အဲ့ဒါအဲသွာလာထိုင်တာလုံးချပြုအပြည့်ချင်းအသာသာတော်ဝါမျိုးဤကျွမျက်နာလစ္စပင်တုံးကောင်းမျိုးစာလေကြီးခြင်းငယ်ဆွန့်ပညာတဲ့ကြောင့်ပြောင်းတွေ့ပြုပြင် ဖနာဝဖနာကြော့လေကချင်းလေကတဲ့ဘာမှမကြံရအောင်ရှုမှတ်နေရခြင်းဖြစ်သည်နော်အေဒါကြောင့်တရားတရားအားကောင်းရင်ဘယ်ချိန်မှဆိုမက်ဖို့ကမရလိုက်ဘူးလားရနိုင်ပါဘူးအေးအဲ့ဒီမက်ဖို့ရတဲ့ကြောင့်တို့မနစ်ကနေအပြင်လည်းပဲဝိပဿနာတရားအကျိုးတွေပြောခဲ့ပါပြီအကျိုးဘယ်နှပါလဲနာမတည်းရုပ်ချင်းကြည်လင်းတယ်တဲ့ဟောအရာစကားနဲ့ပြောရင်ရုပ်လာတယ်ပေါ့ ဝိပဿနာတရားအထုတ်ရင်ဘာဖြစ်သလဲမယုံကြည်လေအထူးအပါခေါ်မဲ့ဖြူးเสียရတော့အပေါ်မှာပြောတယ်ညီကိုချောကိုတော်ကြီးတရားအထုတ်ထားတဲ့အခါဝါလို့လာလို့ဟမ်ညိုလို့မဲလို့မောင်းလို့အဲဟုတ်ပါအဲအဲ့ဒါတရားအထုတ်သဖြင့်ရုပ်ရှင်သဏ္ဍာန်နေကြည်လင်လာတယ်ဆိုတာမနစ်က တော့ရှင်အနုရုဒ္ဓရဲ့ညီမလေးရောဟိနီဇာလဖြင့်ပြောခဲ့ပြီမဟုတ်လားမှန်ပါဗျာအကြီးရေစောလက်ချက်တော်ပြီးတော့လက်ပရောဇိနုနာယောဂဆွတ်နေတဲ့ရောဟိနီတောင်းတော်ကြီးအကိုကြီးဖြစ်ခဲ့တဲ့ရှင်အနုရုဒ္ဓစီမမှုအရာနတာကြောင့်လေးဆောက်ဝေယဝိဇ္ဇာတွေပြု နောက်ဆုံးတရားနာ ဖယားကလှုပ်ပေးတရားကိုအဲ့ဒါရှုမှတ်တဲ့အခါကျတော့သောတာပန်ဖြစ်သည့်တပြိုင်နက်တည်းသူ့ရဲ့နူနာယောဂါကြီးပြောက်ပြီးတော့မိမွေးတိုင်းပန်မွေးတိုင်းနဲ့ရုပ်ဆင်းတဏ္ဍာလေးလှပြီးတော့သက်တမ်းလျောစွာသေနေ အသက်တာလျော့သွားနေသေးပြီးတော့တာဝိနာနတ်ပြည်မှာနတ်သား၄ယောက်တို့ရဲ့အလဲဘုံမှာနတ်သမီးလေးသွားမဖြစ်ဘူးလားဖြစ်ပါရဲ့ဗျာအဲ့ဒီအခါကျတော့ရှင်နောက်တောင်မြောင်လေးပါနတ်သားတွေလိုချင်တော့ဟောသူတို့ရဲ့ဥက္ကဋ္ဌကြီးထံသွားပြီးတော့တိုင်နှမ်းကြတော့နောက်ဆုံးပြိဿရေတဲ့အယုဒ္ဓနန္ဒနပစစ်စစ်လိုက်တဲ့အခါမှာနတ်သား၄ယောက်တို့ရောအိမ်နေမရရင် မသေးဘူးရဲ့ မရရင်သေရပါလိမ့်မယ်ဆိုတဲ့စကားမရှိဘူး။ဘာကတော့ပြင်ဟောဒီရောဤနီနတ်သမီးလေးမရရင်သေရပါလိမ့်မယ်ဟယို့ဆိုတော့ယူတော်မူပါဥက္ကဋ္ဌကြီးခမညာ။မှန်ရလားဗျာ။ဝိပဿနာအာတုလို့သောတာပန်ဖြစ်သွားတဲ့အခါတာမန်တာမန်ဆိုတဲ့နတ်တော်နဲ့မထိုက်တန်မဲ့နဲ့နောက်ဆုံးသကြောကတာ။ အဲတရားကတော်ဖြစ်သွားရတာပြိဿာယီဒါကြောင့်ဒီဘဝမစွန်နဲ့ရွေးကြပြီအာမငယ်နဲ့ဝိပဿနာတရားသာ အခြေများများထားလိုက်ဟုတ်ပါလားအဲ့ဒီနောက်မှာပြိဿာယီညာမြင်တိုးလာတာတဲ့ဟောရှင်စုလပံဘယ်သူပါလဲဂါထာလေးတစ်ပုဒ်လေးလာကြက်လို့မရဘူး အဲ့ဒါနောက်ဆုံးမြတ်စွာဘုရားကရသောဟရဏဆိုတဲ့ကမ္မထာဖြင့်ပေးလိုက်တဲ့အခါမှာဘဝပိုင်းကလေးကိုရသောရဏမြူကိုဆောင်နှပ်သည်ရသောရဏမြူကိုဆောင်နှပ်သည်ဒီလိုနဲ့ရှုမှတ်တဲ့အချိန်ကကာလဖွေးဖွေးဖြူဖြူမှမတောင့်တော့ဘဝလေးဟာပြော့ခွေပြီးတော့ပေညစ်လာ။အော်ကြည်စမ်းဘုရားပိစတုံးကဒီဘဝလေးဖြူဖွေးပြီးတကားလာမှတောင့်နေတဲ့ အခုတော့တဲ့ဒီဘဝပါလေးဟာပြော့ခွေပင်ညစ်သွားပါလားငါတို့ရဲ့စိတ်ဒီဘဝလေးနဲ့တူတဲ့ဘေးကမြင်မကြားမစတဲ့အာယုန်တို့သည်အညီအကျင့်များနဲ့တူပါပေါ့လားလို့ပြင်မပိဒာအာယုံမသည် ကိုတွင်ဣဇဒသာနာပေါ်စေယုံနာရှုမလိုက်တာပฏิသမီတာ၄ပါးနဲ့ယဟန္နာဖြစ်တော်မူတယ်။ဘာဖြစ်သွား ပฏิသမိတာ၄ပါးနဲ့ယာနာဖြစ်တာအဲ့ဒီပฏิသမိတာ၄ပါးမှာဒုပရိသနားလေတာကအဲ့ဒါပိတကသုံးပုံဆောင်ယာနာကြီးဖြစ်တယ်နော်ကိုင်းတော်ဤပရိသနောက်တခုပါပြောသလဲလို့ဆိုရင်ဖြင့်အာနာပါနသတိဘိကဝေဘိက္ခုအနုယုတ်တော် အာနာပါနာတတိဘဂဝေဘကုနုယုတ်တော်ဧကတနေနိသိဏောဝသဗ္ဗသဝေခေပိတဝရာတံပပုနာတိဓာသူတော်ကောင်းတို့လက်ထဲမှာသီသီဝေငှထားတဲ့ဩကာသကရောကျွစာရွက်ထဲမှာပါတယ်မဟုတ်လားပါတဲ့တထိုင်အတွင်အပေကင်းဖြစ်ချင်းယဟနာ ဝိပဿနာတရားအားထုတ်ရင်တထိုင်နဲ့ပါဖြစ်နိုင်တော့အရိယာနာဖြစ်နိုင်တာဘုရားချွေလက်တတ်တော်ငါတို့ဧကုဘောတရိကထေရီလည်းခေါ်တယ်ဥတ္တရာထေရီလို့လည်းခေါ်တယ်ရှေးစေအတိတ်ဘဝဘုရားလက်တဥပုတ်တရဲ့စောင့်ရတာလေးအခြေခံထားလို့ဂေါတမမြတ်စွာဘုရားလက်တရောက်တဲ့အခါခွန်နဲ့နဲ့သမီးကလေးအင်မတန်ချောလာအဲဒီကမှာဘဝနာခဲ့တဲ့ပတာသာရီက တရားပြတော့ခုနှစ်ရက်အရွယ်မှာစိတ်လဲပြီးတော့တရားရှုတိုက်လို့မရသေးဘူးအဲဒီကကြတော့မဘဝနာခဲ့တဲ့ပဒါသာရီကခြေသမီးအမြတ်သောခန္ဓာရတဲ့ယောက်ျားမိန်းမတို့ တွေးရတဲ့ဒုက္ခအဲ့ဒီတဲ့ပေါ်ပြီးတော့တို့အမျိုးသမီးမှာအာဝိနိကတိကြဒုက္ခ၅မျိုးရှိတယ်။ဒါကြောင့်တွေးမနေနဲ့ငေးမနေနဲ့ကြိုးစားလိုက်တာမှဆိုတဲ့အခါဒါဒီတတိုင်းအတွင်းယာနာမဖြစ်ရင်လည်းလို့ပင်သေးပါခြင်းငါအထိုင်မဖြတ်တော့ပြီလို့ရှင်းမလိုက်တာ တရက်၊နှစ်ရက်၊သုံးရက်၊လေးရက်၊ငါးရက်၊၆ရက်၊၇ရက် ဘယ်နှရက်ကြာသွားအဲဒီမှာတဲ့ပရိသတ်ရဲ့မသားမသောမဝမမြုံမပေါက်မယုံမပြုတ်မပြင်းတခါတဲ့တကြနဲ့ခုနှစ်ရက်တိုင်းနေလို့အာတမေတိဝသေအရုဏောကမနိသာပိသမိရာဟိအရာတမပုနာတိရှိရလဲမြောက် အရှိဘကလည်းအရုံတက်ပါရော့ အထိုင်ထုတ်လိုက်တာနဲ့ယဟနာဖြစ်တာနဲ့တပြိုင်နက်နေလို့သူကိုတထိုင်နဲ့အပယ်ကင်းပြီးတော့ယဟနာဖြစ်နိုင်တဲ့တတိပဋ္ဌာန်ဟုတ်ပြီလားအဲ့ဒါအာပြုဇေယဝတ္ထုဇလမ်းမေတထာတရားအတွင်အပေကင်းဖြစ်ခြင်းယာနာ လေးရှိလေးဆွဲတာနားထောင်ကောအောင်ပြောတာမဟုတ်ဘူးနောက်ကလိုက်မလားလို့ခေါ်တာအဲ့ဒါရက်ပြီးတော့ဒီတိုင်းလွတ်ပေးထားတယ်ဂိုင်းတော်ဤပရိသတ်ရေဒီတော့အဲ့ဒီတရားထက်တွင်မှလည်းအာထုတ်ခြင်းဖြင့်အရဟတဘုနိဗ္ဗာန်မောင်ရောက်ချိန်တိုင်းနဲ့ဆိုတာဘုန်းကြီးတို့သူတော်ချင်းများကြားဘူးကြပါတဲ့ဥက္ကသေနဇမင်းသာဘာလို့လဲ ဝါအတောင်60ထိပ်ပြားမှာဖဝါကလေးတစ်ဖက်ထဲနဲ့ထောက်ထားတာဘာကလေးတစ်ဖက်လဲမင်းသားဝမင်းသားသားနဲ့တော်ပြီးတော့ရှစ်တောင်းလေးတော်ပြိဿတွေကိုဖြောပြနေတာအဲဒီမှာ အများသုံးဖို့ဗျာရူပကလျာဆိုတဲ့မင်းသမီးလေးနဲ့နှစ်ပန်းသွားကြအဲ့ဒါနဲ့သချင်း အပြာလာဆိုပြီးတကားလာဥက္ကသင်္ဍာသမင်းသားကရင်မတ်တဖရာကြွလာပြီးတကားလာ မုံစာပူရေမောင်စာပိစ္ဆာတော်မေတ္တေမောင်စာဘုသပါရကုသာဝနာဝိမောတမာနသောနာပုနာဇာတိဇရာဥပေဟိတိအတိတ်ကိုပြန်မလိနဲ့ဉာဏ်တည်းရှိနောချုပ်ခဲ့ပြီမဟုတ်လားယုတ်တရားနာနဖောမဖြစ်ခင်ကြော်မတွေးနဲ့မပေါ်သေးအမှန်တော်ယုံနဲ့နာဖြစ်ဆဲကိုမလေးဖက်ရှုမရမည်နော်လို့ အဲဒီလိုဘုရားကဟောကြားတဲ့အခါမှာခန္ဓာညာစိုက်ပေါ်ခိုက်မူရရှိမတာဟောအာသောကင်းကွာယဟနာဖြစ်တော်မူတယ်ရှိတပတ်ကလေးနဲ့ဝါအတောင်60ထိပ်ပြားမှာထောက်ပြီးတော့ရက်နေတာနှစ်ဖက်တောင်မဟုတ်ဘူးတစ်ဖက်ထောက်ကလေး ဟုတ်ပါလားဗျာအဲဒီလိုဆိုပြီးတော့အာရင်ပြည့်ပြီးဘဝငြိမ်းချမ်းရေးရစိတ်နိုင်တဲ့တတိပဌာန်တရားဒါပဲလားဆိုတော့ကိုင်းဆိုတအိတ်အတွင်အပေကင်းဖြစ်ခြင်းရာနာဟောတိတ်တဲ့အတွင်အထုယုံမြနဲ့ပါဖြစ်နိုင်တယ်လေအဲဒါကတော့ဣတရေငါးတံရှင်အာနာ ဗုဒ္ဓဂေါတမလက်ထက်မှာအများဆုံးဘွဲ့ဂုံတူ၅ခုယူခဲ့တယ်ဘယ်သူလဲအဲဒီရှင်အနန္ဒာဒီမနဖြင့်ငါသံဃာယနာတင်တော်မယ်သူမှာအစင်ကသောတာပန်သံဃာယနာသဗ္ဗင်ဝင်ခွင့်ကအဲ့ဒါယာနာလည်းပြည့်ရမယ်ပိဋကသုံးပုံလည်းဆောင်နိုင်ရမယ်ပိဋကသုံးပုံဆောင်နိုင်တဲ့ဂုဏ်တော်ရှိတယ်ဒါပေမဲ့လို့စင်ကသောတာပန်ဖြစ်တဲ့အတွက်ဒါကြောင့် တန်ခါအုတ်ချောင်းဖြစ်တော်မူတဲ့ရှင်မာကတ္တဗကြီးကသူ့ကိုလည်းပဲဒီတဲ့အဝင်းအပါနေရပြီးရွေးချယ်ထားတဲ့သို့သောယဟနာမဖြစ်ရင်ဒီပွဲသဘင်ဝင်ခွင့်မရှိဘူး။ဒါကြောင့်အပြင်းအထန်ပြတ်သက်ဆိုပြီးတော့အထုတ်တော်မူလိုက်တာဝရိယလွန်နေတယ်။ဘာလွန်နေလဲ။အဲဒီလိုဝရိယလွန်နေတဲ့အတွက်ဒါကြောင့်ပရိသတ်ရဲ့ မြတ်စွာဘုရားကငါပြတွေကြားခဲ့တဲ့အာနန္ဒာမစိုးရင်နဲ့ငါဘုရားကိစ္စတွေကိုသင်ပြုစုစီမံနေရသဖြင့်သောတာပန်ဆင့်သာလည်းနေတဲ့ဒီဘဝပိဋိမဘဝိကနောက်ဆုံးနိဗ္ဗာန်ယူရပေမဲ့အဲ့ဒီပြာရီတကားကြားလာတော့မှအိုးငါဝရိယလွန်နေတဲ့ဒါကြောင့်သတ္တနဲ့ပညာဝရိယနဲ့သမာဓိအသာမရှိရလျောက်မဟာတတိကျိန်းနှပြတင်ပြီးတော့ ကြိုးစားအားထုတ်မှပဲရဲ့လို့အဲ့ဒါအိယာညောင်ဆောင်ကြွားတော်မူပြီးတော့ကရင်ညောင်ဆောင်လေးပေါ်တင်မလဲတင်မလွယ်ကလေးထိုင်ငါဖြစ်အိတ်တယ်အိတ်တယ်အိတ်တယ်အိတ်တယ်လို့အပေါ်ပိုင်းခန္ဓာကိုယ်ကလေးလဲရင်လဲရင်တော်ပြီးတော့ရှင်မလိုက်တာဟောခြေတော်ကလည်းမြေကလို့ခေါင်းကလည်းခေါင်းမမရောက်မိပါအာသဟောကင်းกว่าဘယ်တွင်မှလေး ဒီတိုင်အတွင်းမှာဖြစ်တဲ့ဝိညာဏဖြစ်စေနိုင်တဲ့ဝိပဿနာတရားအမကိုလိုက်ဘူးလားခိုင်းဆိုတလန်းအတွင်းအပေတိဖြစ်ခြင်းညာနာဟောတလန်းအထုတ်ယုံမြနဲ့ဘာဖြစ်နိုင်တယ်လဲအဲ့ဒါကတော့ပြိဿယေသီဟောကျွန်းသံဃာ900ရှိတဲ့ကျောင်းတိုက်တစ်ခု ဤသမာလေးကလေသင်္ကန်းရှားပါနွားနဲ့ဖြူပွေးပြီးတော့အယောင်မရှိတဲ့သင်္ကန်းရှင်များနဲ့မထေမြတ်တွေ့ကြည့်ပြီးတကားလားတတ္တတရားဖြင့်ချိုးချိုးချာညာစားတော့ပြီးတော့သင်္ကန်းမို့ဆုလိုက်တာသင်္ကန်းတရေစာရလာတဲ့အဲဒီသင်္ကန်းတရေစာရလာတဲ့အတွက်ဒါကြောင့်တန်ခိကနေအပြင်လူဒန်လိုက်တော့အဲဒီသံဃာကိုယ်စားလှယ်ပုဂ္ဂိုလ်ဟာ900သောသံဃာတော်ရှိမှာ ဤသာဤသင်္ကန်းကိုအပ်လိုက်တဲ့အခါကျတော့သင်္ကန်းကိုလီလန်တင်တယ်သင်္ကန်းမလို့တလဲဟောဒီသင်္ကန်းကိုတဲ့အချိန်တူတော်စွာအတွင်းနဲ့အာထုံနိုင်သူယဟနာပြောအာထုံနိုင်သူရှေးဦးစွာဝတ်ရမယ်အဲ့တော့တခါ3လ2လ3လ15ရက် 9ရက်4ရက်9ရက်3ရက်1ရက်ကနေပြိတ္တကလဆွဲလိုက်ကြတာနောက်ဆုံးကိုရောလေးကြတော့တလန်းနဲ့အတွင်းနဲ့ယဟနာဖြစ်အောင်အထုတ်မယ်အဲဒီလိုပြောတဲ့အခါကျတော့မှသံဃာသဘောတူဒီသင်္ကန်းကိုအရင်ဝုခွင့်ရပါတယ်အဲလိုဝုခွင့်ရတဲ့အခါကျတော့ပရိဘောဓဆိုတဲ့ကိစ္စလုံငန်းတွေနောက်ချက်ကင်းအောင်ဒုနေရာကြောင်း၌လေတမြဲလဲတို့ရေကိုရေဖြည့်လို့ တကားတွေပိတ်လို့သင်္ကန်းလေးချွတ်သေးမှစားပြီးတော့မတရားနဲ့သင်္ကန်းသေးလေးလားသင်္ကန်းသေးစေတော့လားတော့လားနဲ့ထိတော့ထိတယ်၊ကြိုင်တော့ကြိုင်နဲ့ဖြန့်တော့ဖြန့်နဲ့ခန္ဓာကိုယ်ပေါ်လွှမ်းယုံမိတကားလားတင်လိုက်တော့ဝတ်တယ်ဝတ်တယ်အဲ့ဒါပြီးတော့လက်ကလေးရှင်းနောက်ကြိုက်တယ်လို့ပိုက်ပြီးတကားလားမျက်လွာလေးချလို့ ဈဉ္ညာလားစေသော ရှေရှုဒီကားဖြင့်ကြွကြီးနဲ့ကြွတယ်လမ်းနဲ့လမ်းနဲ့ခြားတယ်ထီတယ်ဖိတယ်သိတယ်လို့အစာဆုံးကနာအမနမအလေကရုပ်အမ6မဘောင်း10မအတွင်းမှာဝါခြေတော်ကလေးကြွသည်ကသမြေကြီးကိုချမိပြီးတကားလားယဟနာဖြစ်တော်မူတယ် မှန်ပါရဲ့လားပြိဿဒါကြောင့်ဘုန်းကြီးတို့တရားဓမ္မများကြိုးစားပွားများပြီးတရားလာအထောက်ကြပါလို့52ကြိမ်မြောက်ကျေးဇူးတော်ရှင်မာကြီးဆရာတော်ဘုရားကြီးဩဝါဒခံယူပူဇော်ပွဲမှာဘုန်းကြီးများကတရားလက်ဆောင်ပေးလိုက်တယ်ပေါ့ဘာပေးလိုက်သလဲအဲ့ဒါကိုမြတ်မြတ်နော်နော်ရင်ဝါနှလုံးပြုံးပြောကြည်နူးစွာခံယူကြပြီးတော့ ကြိုးစားပွားများအတုနိုင်ကြပါစေလို့မေတ္တာသာနာပြုရင်သတ်မှတ်တဲ့အချိန်တနာဤပြည့်သွားပါပြီပြိတ္တာဒေတိတောမေယံဓမ္မောဗုဒ္ဓေနာဟိသဗာတိတောတေနာသဗေဒုက္ခယံဒုဇနာဣဋ္ဌသမင်္ဂိနော ဗုဒ္ဓေနာဝိနေယကြပရုံမာကိုပွင့်လာစေတဂုံတကာကြောင့်ဗုဒ္ဓမိတွင်ဗျာရှင်သည်အာယိဇာပါတိတောထံကရိုင်ပယပြပြထိမိအတည်းကြဖြင့်သန္နယတိန်လွာကိုပွားပါစေကြောင်းကောင်းသောမသွေဟောကြားတော်မူအပ်ပါပေသောအယံဓမ္မတရားအာထုံကြတဲ့ယောဂီသူတော်ရှင်တို့နဲ့လိုက်လျောညီတဲ့ ဝိပဿနာတန်ဖို့ချစ်မြတ်နှိုးဆော်တဲ့တရားဒေသနာတော်ကိုမေမယဗုဒ္ဓအတုကိလေမြုံကြီးအပြည့်ကွာပြည့်စေဖို့ကျန်တွေလုံငါမာတတိပဌာနာဖြင့်ကျိုးပန်လေပိနရပတိမိကိုဖြူမျိုးကငါယဟနောသည်တေတိတော်သိစေမတ်စေချင်းစေဤအနေဖြင့်ကောင်းစွာမသွေဟောကြပေးလူခဲ့ပါလိမ့်မည် ဒေတိတောသိယုံတွင်မကျင်နာပကိလေမြောင်အသေးသနိုင်တဲ့ပြင်းမြနိဗ္ဗာန်ကိုဒိဋ္ဌံွယ်တတ္တိဖြင့်စိတ်ကြငါဆွဲမှပြီးတော့အခဲကဆွဲကြတွေကို တကယ်ဖြတ်နိုင်တဲ့မြင့်မြတ်မှုမှမသတိပဋ္ဌာန်ကို ဆွဲလုံးလာသန်းလာဖြင့်မမကြီးကြိုးစားကြပါစေဟမ္မပြည့်တိုးပွားကြပါစေကံညံတရီဖြိုးတွားကြပါစေယနေ့ပြင်းကောင်းစွာမသွေဟောကြပေးလှူခဲ့ပါလေပြီဒေနာစေရနာဆောင်ရေမေတ္တာပန်တပြေဖြင့်ဖြံဝေသဘောလန်းကျွေဟောရတဲ့ဒုသောသောတေသနာအာနုဘောရောကြောင့်သာဝေသနာပစ္စုပန်ဒိမေတ္တာဤလွန်ချုံ လေးလနှစ်ကြိမ်မြောက်ဩဝါဒခံယူပူဇော်ပွဲမှာဆုံးလာကြကြအောင်တို့တက္ကဒကမသူတော်ကောင်းတို့သည်ဣဒ္ဓသမင်ကိနောကြောင့်နိုင်အောင်ဆောင်နိုင်မြောက်တာတိုင်းချောင်းတောင်းတိုင်းရာဣဒ္ဓမင်္ဂလာရာရာဖုံမုံပြည့်စုံညကုန်သည်ဖြစ်၍ဒုက္ခယဒုက္ခကြမ်းမာ၍စိတ်ချမ်းသာ ဝါလာလံဖြာပန်းပမာ